ယနေ့သာသနာတော်တက္ကရာ2544ခုနှစ်လူတော်ဟာကောဇာတက္ကရာ1362ခုနှစ်ဘုရဝတ္တန္တမောလာယာတိတရင်ကျွလာဇံ17ရက်နေ့ဘုန်းကြီးရဲ့တတော်53နှစ်ပြည့်မွေးနေ့မင်္ဂလာအထူးတရားအထုတ်ပူဇော်ပွဲရဲ့ယနေ့ ပင်စမမြောက်နေ့ဖြစ်တယ်ဒီနေ့မှာဘုန်းကြီးရှိအရင်ရက်ကဟောကြားထားတဲ့မျက်မှောက်ချမ်းသာရေးတရား၃ပါးနောက်ဆုံးပိတ်ဖြစ်တဲ့၃ပါးမြောက်ဖြစ်တဲ့မျက်မှောက်ချမ်းသာရေးကိုဟောကြားပေးဖို့ပါပဲဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟောကြားထားတဲ့ ဒီတရားသုံးပါးနဲ့ပြည့်စုံလို့ရှိရင်အဲ့ဒီပြည့်စုံတဲ့ပုဂ္ဂိုလ်များဟာဒိဋ္ဌိဝဓမ္မေဒုက္ခသောမနတပဟုလောဝိဟရတိမျက်မှောက်ဘဝမှာပဲချမ်းသာဒုက္ခကိုရရှိနိုင်တယ်ဒီလိုမြတ်စွာဘုရားဟောပါဘလောက်ထိအောင်ချမ်းသာနိုင်တယ်လဲဆိုရင်အာတဝနံခရာရတယ် အာတဝတရားတို့ရဲ့ကင်းရာကုံရာချုပ်ရာငြိမ်းရာတိအောင်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သည်တိအောင်ချမ်းသာနိုင်တယ်ဆိုလိုတာကတော့ယဟန္တာဖြစ်သည့်တိုင်အောင်ကိုပဲချမ်းသာနိုင်ပါတယ်ဒီတရား၃ပါးနဲ့ပြည့်စုံဖို့ဒီတော့နံပါတ်1ယဟန္တာဖြစ်သည့်တိုင်အောင်ကိုပဲချမ်းသာနိုင်ပါတယ် ဒီတရား၃ပါးနဲ့ပြည့်စုံဖို့ဒီတော့နံပါတ်၁ကဘာလဲဆိုတော့ဣန္ဒြိယေသူကုဋ္ဌဒွါရောဟောတိဣန္ဒြိ6ပါးတကား6ပါးလုံခြုံဖို့ဘုန်းကြီးတနည်းဟောခဲ့ပြီဒီဣန္ဒြိ6ပါးတကား6ပါးကို လုံခြုံအောင်မထင်းသိမ့်နိုင်အဲ့ဒီမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ကလောဘဒေါသစတဲ့ကိလေသာတွေဝင်နိုင်တယ် ဒီကိလေသာတွေဝင်နိုင်တဲ့အတွက်ကြောင့်ဆင်းရဲယခုမိမိဟာဒီမျက်စိနားနာလျာကိုယ်စိတ်ဆိုတဲ့တရား6ပါးကို တတိအဆောင်ထားပြီးလုံခြုံအောင်ပိတ်ဆို့ဓာနိုင်လို့ရှိရင်ကိလေသာတွေမဝင်နိုင်တော့တဲ့အတွက်ချမ်းသာတယ်ဒါကြောင့်ယခုအားထုတ်နေစေဖြစ်တဲ့ယောဂီပုဂ္ဂိုလ်များဟာဒီမျက်စိပေါက်နားပေါက်စသည် တရား၆ပေါက်ကိုတတိဆိုတဲ့စောင့်ထားပြီးရှုမှတ်နိုင်တဲ့အတွက်ကြောင့်မျက်မှောက်ဘဝမှာပဲအခုအာထုတ်နေစဉ်မှာပဲကိလေသာတွေမဝင်တဲ့အတွက်မချမ်းသာပေဘူးလားချမ်းသာနိုင်လေနောက်နံပါတ်2ကဘောဇနိမတ္တညုတဲ့ဘောဇနိခဲပွဲဘောဇင်ကိုမိဝဲသုံးဆောင်တဲ့အခါမှာမတ္တညုအတိုင်းအတာပမာဏကိုသိပြီးတော့မိဝဲရမယ် အဲ့ဒီမိဝဲပုံနဲ့စပ်ပြီးတော့မနေ့ကဘုန်းကြီးတို့ယောဂီများကိုဟောခဲ့ပြီစွမ်းအာဟာရကိုမိဝဲသုံးဆောင်တော့မယ်ဆိုရင်ဘုန်းကြီးတို့အကျွေးကင်းတဲ့မိဝဲသုံးဆောင်နေအဲ့တော့အကျွေးကင်းတဲ့မိဝဲသုံးဆောင်နေနဲ့သုံးဆောင်ပါမိမိဘောမှာဘာကျွေးမှမတင်နိုင်အောင်ဘယ်လိုသုံးဆောင်မလဲဆိုရင်မေတ္တာပွားပြီးတော့သုံးဆောင်ပါ မေတ္တာပွားပြီးတော့သုံးဆောင်ခြင်းအပြင်မိမိတို့တရားကြည်ပြုစွာလှူဒန်းတဲ့စွမ်းကိုဖုံးပေးတဲ့ခါကာလမှာဘာကြွေးမှမတင်နိုင်တော့အာမောကံရထဗိန္ဒံပုံစတိအာမောကံအချင်းဒီမဖြစ်စေပဲရထဗိန္ဒံတိုင်းသားပြည်သူတို့ကြည်ပြုစွာလှူအပ်တဲ့စွမ်းကိုပုံစတိဖုံးပေးသုံးဆောင်နေမိတယ်ဒါကြောင့်မေတ္တာပွားပြီးတော့ ဘုံပေ၃ဆောင်နောက်ဆင်ကျင်ပြီးတော့ဘုံပေ၃ဆောင် မနေ့ကဆင်ကျင်ပုံတွေလည်းဘုန်းကြီးပြောခဲ့ပြီနောက်ယောဂီပြီးပြီးရှုမှတ်ပြီးတော့ဇွမ်းကင်နာခတ္တာယူရာမစပြီးတော့ဝါရာမြူရာမစပြီးတော့တတိကပ်ပြီးတော့မပြတ်ရှုမှတ်ပြီးတော့ပုံပေးသွားလို့ယောဂီပြီးပြီးတတိကပ်ပြီးတော့မပြတ်ရှုမှတ်ပြီးတော့ဘုံပေးသုံးဆောင်လို့ရှိရင် လူရန်နဲ့ပုဂ္ဂိုလ်များရော အလူကံပုဂ္ဂိုလ်များရောနှစ်ဦးနှစ်ဘက်အကျိုးမများနိုင်ဘူးလားနှစ်ဦးနှစ်ဘက်အကျိုးများနိုင်တယ်နောက်ပြီးတော့ဒီစွမ်းအာရကိုမိဝဲတဲ့ခါကာလမှာမိမိအတိုင်းအတာကိုတည်ပြီးတော့မိမိရဲ့ဝမ်းနဲ့တန်ယုံသင်ယုံချိန်ဆပြီးတော့တတိလေးထားပြီးတော့ဖုံးပေးသုံးဆောင်သွားခြင်းအပြင်လည်းပဲ လုံလုံကဲကဲမဖြစ်တော့တဲ့အတွက်ကြောင့်မို့ဟောယောဂီပုဂ္ဂိုလ်မှာတရားရှုမှရပဲဖြစ်စေထိုင်ရထရရရလျောင်းရမှာဖြစ်စေမချမ်းသာပေဘူးလားဗျာတကယ်လို့မိမိဟာအတိုင်းတန်မသိလုံလုံကဲကဲဖုံးပေးမိသွားမယ်ဆိုရင်စားတော့မိသွားမယ်ဆိုရင်ဝမ်းပိုက်မှာအစာအာဟာရတွေပြည့်တင်းနေတဲ့အတွက်ကြောင့်နေရထိုင်ရတာမဆင်းရဲပေဘူးလား ဒါကြောင့်အတိုင်းအတာသိပြီးတော့မိဝဲသုံးဆောင်ခြင်းအပြင်မျက်မှောက်ဘဝမှာချမ်းသာနိုင်နေဒါနံပါတ်1နောက်နံပါတ်3ကဘာလဲဆိုတော့ဇာဂရိယအနုယုတ်တော်အမြဲတမ်းနိုးကြပြီးတော့နေရမှာအဲဒီလိုဘုရားရှင်ကိုရောမြတ်ကြီးကအကျဉ်းချက်ပြီးတော့ဟောကြားတော်မူလို့တဲ့အတွက်ကြောင့်ကိုယ်တော်တိုင်မေးပြီးတော့ကိုယ်တော်တိုင်ဖြေကြားတော်မူပါလေ ကတိသဘိကဝေဘိက္ခုဇာဂရိယာအနုယုတ်တော်ဟောတိဘိကဝေယဟန်တော်များဥจิตသားတို့ကတိသဘေတုလျင်ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ဇာဂရိယာနုယုတ်တော်နိုးနိုးကြာကြာနှင့်အစဉ်တဖြင့်နေရသည် ဟောတိဖြစ်ပါသနည်းဇာဂရိယာအနုယုတ်တာဘယ်လိုနိုးနိုးကြာကြာနေရမှာလဲတရားရှင်ကိုရောမြတ်ကြီးကကိုရောတိုင်းမေခွန်းထုတ် အဲ့ဒီမိကုံးကိုကိုတော်တိုင်ပဲပြန်ပြီးတော့ဖြေကြတော်မူပါလေကထေတုကမြတာပု္ပ္ပာလို့ခေါ်ပါလေကိုတော်တိုင်ဖြေကြတော်မူလို့မေးတဲ့မိကုံးဣဒဘိကဝေဘိက္ခုတိဝတ္တစင်္ဂမေနနိတိဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရေတိဒီဝတံဘိက္ခဝေယဟန်တော်များအိုချစ်သားတို့ဣရာဤသာသနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည် ဒီဝတ္တတနေ့ပန်းလုံးစင်ကမေနာဇင်ညာရှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိတေဇာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းအဝရဏိယေဓမ္မေဟိကာမေသန္တနိဝရဏစတဲ့အကုသိုလ်တရားစုတွေမှဝိဝိစေဝါကင်းစိတ်စေ၍သာလျင်စိတ်ဓာမိမိစိတ်ကိုပရိသောတိတိတန်ရှင်းစင်ကြယ်စေ၏ သာကရိယာအနုယုတ်တာ အမြဲတမ်းနိုးကြားနေရမယ်ဆိုတာတတိတံပစဉ်အမြဲရှင်နေဖို့ပြောတာပါအဲတော့တတိတံပစဉ်အမြဲရှင်နေလို့ရှိရင်အမြဲတမ်းတတိကံပြီးတော့ရှုနေပွားနေအားထုတ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တန်တာမှာကာမိသန္တဗျာပါဒဌိနမိတဥဒိစ္စဂုတ်ကုဇဝီဇိကိစ္စဆိုတဲ့နိဝရဏတရားစုတွေဝင်နိုင်ပါဦးမလား ဒီနိဝရဏတရားတွေမဝင်ဘူးဆိုရင်ယောဂီပုဂ္ဂိုလ်ရဲ့စိတ်ဟာညင်နွမ်းနေမလားစင်ကြယ်နေမလားစင်ကြယ်နေမယ်အဲတော့နိဝရဏတရားတွေဝင်နေတဲ့အတွက်ကြောင့်ယောဂီရဲ့စိတ်တွေဟာမစင်ကြယ်ပဲနဲ့တည်ငြိမ်မှုတမာတိမရပဲဖြစ်နေတာဒါကြောင့်အဲ့ဒီနိဝရဏတရားတွေမဝင်လာနိုင်အောင်ယောဂီပုဂ္ဂိုလ်ဟာဒီဝတ္တတနေ့ပါလုံးနဲ့စင်ကမေနာစဉ္ညာလျှောက်၍ရှုမှချင်းဖြင့်၎င်း နိသစ္စာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းအာဝရဏိယေဟိဓမ္မေဟိကာမေသန္တာနိဝရဏစာရင်အာကုသိုလ်တရားဆိုရီမှဝိဝိဇေဝကင်းစိတ်စေ၍တာလင်စိတ်တံမိမိစိတ်ကိုပရိသောတေတိတန်ရှင်းစင်ကြယ်စေ၏ဒါကြောင့်တနေ့လုံးယောဂီပုဂ္ဂိုလ်ဟာဒီဝတာတနေ့လုံးနဲ့စင်ကမေနဈဉ္ညာလျှောက်ပြီးတော့ရှုမှတ်အားထုတ်ပြီးတော့နေပါ တကယ်လို့ဈဉ်ညာလျှောက်လို့ရှုမှတ်အားထုတ်လို့မိမိပင်မနွမ်းနေလို့ညောင်းညာလာပြီဆိုပါရင်ထိုင်ပြီးတော့ရှုမှတ်အားထုတ်ပါဒီဝေတံစင်ကမေနာစင်ကမေနာဈဉ်ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိတ္တဇာယထား၍ရှုမှတ်ခြင်းဖြင့်၎င်းဒီတော့ဈဉ်ညာလျှောက်ပြီးရှုမှတ်နေတယ်အခုယောဂီပုဂ္ဂိုလ်များမြတ်စွာဘုရားဟောတော်မူတဲ့တတိပဋ္ဌာန်ဒေသနာတော်လာတဲ့အတိုင်း ကိစ္ဆံတော်ဝါကိစ္ဆမိတိပဇာနာတိဆိုတဲ့ဒေသနာတော်အတိုင်းသွားနေတဲ့အမှုအရာလေးကိုယောဂီပုဂ္ဂိုလ်များဟာရှုနေတယ်တတိကပ်ပြီးတော့ညာလန်းနေဘယ်လန်းနေဆိုတာလည်းပဲသွားနေတဲ့အမှုအရာပဲကြွရဲချရဲလို့ရှုနေတာနဲ့သွားနေတဲ့အမှုအရာကြွရဲလန်းနေချရဲလို့ရှုနေတာနဲ့ပဲသွားနေတဲ့အမှုအရာအဲ့ဒီသွားနေတဲ့အမှုအရာလေးကိုယောဂီပုဂ္ဂိုလ်ကတခါတည်းတတိကပ်ပြီးတော့စိတ်ဆိုင်ပြီးတော့ ကြွလာရင်ကြွတဲ့အာယုံလေးပေါ်မှာစိုက်ပြီးတော့ကြွတယ်ကြွမှုလေးဆုံးသွားသည့်တိုင်အောင်အဲ့ဒီကြွမှုလေးဆုံးသွားပြီးတော့မှဟိုကရှေးကိုတရွေချင်းတရွေချင်းလှမ်းနေခါကာလကြတော့မှလှမ်းနေလှမ်းမှုလေးဆုံးသွားသည့်တိုင်အောင်အဲ့ဒီဒယ်လေးနဲ့ဆုံးသွားတာလေးနဲ့အံ့ကြပဲနောက်ချလိုက်တဲ့အခါကျတော့မှချတယ်အဲ့ဒီမှာဒယ်လေးနဲ့ဟိုကချမှုလေးဆုံးသွားတာလေးနဲ့အံ့ကြပဲ ကြွားတယ်လှမ်းတယ်ခြားတယ်ကြွားတယ်လှမ်းတယ်ခြားတယ်လို့ယောဂီရဲ့ရှုစိတ်ဟာဒီကြွားတဲ့အာယုံပေါ်မှာလှမ်းတဲ့အာယုံပေါ်မှာခြားတဲ့အာယုံပေါ်မှာဒီရှုမှတ်နေတဲ့အာယုံပေါ်မှာရှုစိတ်လေးကံပြီးတော့တည်နေပြီဆိုရင်စောစောကပြောတဲ့ကာမိသန္တဗျာပါဒစတဲ့နိဝရဏတရားတွေဝင်ခွင့်ရပါအောင်မလားအဲ့ဒီလိုမဝင်လာနိုင်အောင် သေးသေးချာချာတတိကံပြီးတော့ဈဉ္ညာလျှောက်ရှုနေပါတကယ်လို့ဈဉ္ညာလျှောက်ရှုမှတ်လို့ပင်မလာပြီဆိုရင်ညောင်းညာလာပြီဆိုပါရင်ထိုင်ပြီးတော့ရှုမှတ်ပါထိုင်ရှုမှတ်တဲ့ခါမှာလည်းပဲမိမိတို့ရှုမှတ်နေကြဖြစ်တဲ့ပင်တန်ကမ္မထံအာယုအသက်ရှူတိုင်းဆိုင်တိုင်းဝမ်းပိုက်ကလေးရဲ့ဘောင်းမှုပိန်မှုလေးဟာအမြဲရှိနေတယ် အမြဲလဲရှိထင်လဲထင်ရှားနေတဲ့အတွက်ကြောင့်မို့ဖောင်းလာတဲ့အခက်ကလေးမှာတရွေချင်းတရွေချင်းဖောင်းကတက်လာတဲ့ခံမှာယောဂီကပေါင်းနေအဲ့ဒီဖောင်းမှုလေးဆုံးသွားပြီဆိုတဲ့အခါကျတော့မှတခါနဲ့တရွေချင်းရော့ကျပိန်ကျသွားတဲ့ခံမှာပိန်နေဖောင်းနေပိန်နေအဲ့ဒီပုံမှာပဲစိတ်ကလေးကဖောင်းနာလေးရဲ့စအနေဆုံးပိန်နာလေးရဲ့စအနေဆုံး အဲ့ဒီပုံမှာပဲရှုစိတ်လေးကပ်ပြီးတော့တည်နေပြီဆိုပါရင်စောစောကပြောတဲ့အတိုင်းဈဉ္ညာလျှောက်တယ်လို့ပဲကမ္မေသနာပြပါဒစတဲ့နိဝရဏတရားတွေဝင်ခွင့်ရပါဦးမလားဒီအဲ့ဒီလိုဝင်ခွင့်မရအောင်ကိုပဲတစ်နေ့လုံးယောဂီပုဂ္ဂိုလ်ဟာထိုင်ရှုမှလို့ပင်မနှောနေလာပြီဆိုပါရင်ထားဈဉ္ညာလျှောက်ပြီးတော့ရှုမှဈဉ္ညာလျှောက်ရှုမှလို့ပင်မနှောနေပြီးတော့လာပါပြီဆိုရင် ထိုင် ထိုင်ပြီးတော့ရှုမှ အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာနိဝရဏတရားတွေမဝင်လာနိုင်အောင်ဘာတွေမဝင်လာနိုင်အောင်လဲဟေးနိဝရဏတရားတွေမဝင်လာနိုင်အောင် စိတ်တွေစင်ကြယ်ပြီးတော့နေအောင် ရှုမှတ်နေပါဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဇင်ငမေနာဇင်ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိတ္တဇာယထံ၍ရှုမှတ်ခြင်းဖြင့်၎င်းအာဝရဏိယေဓမ္မိကမ္မေသန္တနိဝရဏစတဲ့အကုသိုလ်တရားစုတွေမှ ဝိဝေဇေဝကင်းစိတ်စေ၍သာလျင်စိတ်ဓာမိမိစိတ်ကိုပရိသောတေတိတန်ရှင်းစင်ကြယ်စေအဲ့ဒီလိုယောဂီပုဂ္ဂိုလ်ကအာယုဆိုင်ပြီးတော့ရှုမှတ်တဲ့အာယုပေါ်မှာရှုစိတ်လေးဆွေးမြဲစွာကတ်တည်နေအောင်စူးစူးဆိုင်ဆိုင်ရှုမှတ်နေပြီဆိုရင်နိဝရဏတရားတွေမကင်းမေဘူးလားနိဝရဏတရားတွေကင်းပြီဆိုရင်ကတော့ဖြင့်ဒီစိတ်ကလေးဟာမစင်ကြယ်ပေဘူးလားဗျာအဲ့ဒီမှာစိတ်တဝိတုဒ္ဓိတဲ့စိတ်စင်ကြယ်သွားပြီ ကာမိဆန္ဒဗျာပါဒစတဲ့နိဝရဏတရားတွေမဝင်တော့ဘူးမဝင်တော့တဲ့အတွက်ကြောင့်မို့စိတ်လေးစင်ကြယ်သွားပြီအဲ့လိုစိတ်စင်ကြယ်နေတဲ့အချိန်လေးမှာထိုင်ပြီးရှုမှတ်တဲ့ခါမှလည်းပဲသေးသေးချာချာစိုက်ရှုဖောင်းတယ်လို့ရှုလိုက်တဲ့အခါမှာဝမ်းမဲ့ကြီးဖောင်းလာတာမဟုတ်ဘဲနဲ့တရွေပြီးတရွေတရွေပြီးတရွေတွန်းကန်တောင့်တင်းပြီးတော့လာတဲ့သဘောကိုတွေ့လိမ့်မယ် ပိန်တဲ့ကံမှာလည်းပဲစောစောကကိုရှုနေတုန်းကတခါဝမ်းမဲ့ကြီးပိန်ကျသွားတဲ့သဘောမတင်ရှားပဲနဲ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့ရော့ရော့သွားတဲ့သဘောလေးသိလိုက်မယ်အဲလိုတွန်းကန်တောင့်တင်းနေတဲ့သဘောရွေ့ရွေ့ရော့ရော့သွားတဲ့သဘောကိုသိနေတာဒါဝါယောဓာတ်ကိုသိတာပါဓာတ်ကိုသိတာလေဝါယောဓာတ်ကိုသိတာဆိုတော့အဲ့ဒီဝါယောဓာတ်ဟာယုတ်တရားလားနတ်တရားလား အဲ့လိုယုတ်တရားလေးဒီလိုတောင့်တင်းတွန်းကန်လှုပ်ရှားရွေ့ရှားနေတယ်ဆိုတာလေးကိုသိနေတဲ့စိတ်လေးကဘာတရားလဲဒီတော့ဖောင်းနဲ့ပိန်နေလို့ရှုနေစင်မှာပဲဒီယုတ်နံကိုအမှန်မသိပေဘူးလားဗျာအဲ့လိုသိနိုင်ဖို့အတွက်ယောဂီပုဂ္ဂိုလ်ဟာရှုတဲ့အခါမှာတမန်ငါရှံငါရှုရမှာလားစူးစူးဆိုက်ဆိုက်ရှုရမှာလားကဲဒါလေးဆိုကြည့်စမ်းပါဖောင်းတာဖောင်းမှန်သည့်ဖောင်း တေသေးချာချာမြင်အောင်ကြည်ရွေနေရာလေးတွေ့ရ၏တောင်းနေရာလေးတွေ့ရ၏ဧရာဝါယောတတ္တိ ပိန္ဒာပိမန်တိသေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ရော့နေတာလေးတွေ့ရ၏ဧရာဝါယောတတ္တိ ဟောယောဂီပုဂ္ဂိုလ်ကသေးသေးချာချာစူးစူးဆိုက်ဆိုက်ကလေးရှုတဲ့အခါကလည်းကြတော့ဘုန်းကြီးပေါ်လွင်အောင်မြန်မာစကားလေးနဲ့လေသေးသေးချာချာမြင်အောင်ကြည့်ပဂရိမျက်စိနဲ့ကြည့်ရမှလားဉာဏ်မျက်စိနဲ့လားသက္ခုကရဏီညာနာကရဏီတဲ့ဉာဏ်မျက်စိနဲ့သေချာမြင်အောင်ကြည့် သေးသေးချာချာမြင်အောင်ကြည့်တော့မိမိရဲ့ဒီမှာဝမ်းပိုက်နေရာလေးကတရွေပြီးတရွေတွန်းကန်တောင်တင်းလာတဲ့သဘော မတွေ့ဘူးလားတရွေပြီးတရွေရွေ့ရွေ့ရော့ကျသွားတဲ့သဘောမတွေ့ဘူးလားဘာဓာတ်ကိုတွေ့နေတာလဲအဲ့ဒီဝါယောဓာတ်ဟာယုတ်တရားလားနံတရားလားအဲ့ဒီလိုသိနေတာလေးကဘာတရားလဲကဲဒီတော့ခေါင်းနဲ့ပိန်တယ်လို့ရှုမှတ်နေရင်ဘာနဲ့ဘာတွေ့ရလဲ အဲ့လိုတွေ့ရပြီဆိုတော့အမှန်တွေ့တာလားအမှားတွေ့တာလားအမှန်တွေ့အမှန်သိသိတဲ့အတွက်ကြောင့်မို့သူဟာတရားသိတာလားမတရားသိတာလားဘာတရားလဲဆိုရင်ယုတ်တရားနံတရားမသိပေဘူးလားဒီအဲ့ဒီလိုဘောင်းနာပိန်နာလေးရှုရင်းနဲ့ယုတ်နံတရားတွေကွဲကွဲပြားပြားမသိရပေဘူးလားတေချာရှုကြည့်ရင်တေချာသိတယ်အဲ့ဒီလိုတေချာမြင်အောင်ရှုနော် ဈဉ္ညာလျှောက်တဲ့အခါမှာလေဒီတိုင်းပဲယောဂီပုဂ္ဂိုလ်တမန်ငါရှာငါလေးလျှောက်နေရင်တော့ပေါ့တယ်ဒါလောက်ပဲသိမှာပဲယောဂီဟာဈဉ္ညာလျှောက်ရတာဘယ်လိုသိလဲဆိုပေါ့ပါတယ်ဖရာဒါပဲသိမယ်တကယ်သေးသေးချာချာစူးစူးဆိုင်ဆိုင်ရှုမှတ်ပြီးတော့လျှောက်တဲ့ယောဂီကြတော့ဟောကြွရင်ကြွတဲ့သဘောသေချာမသိဘူးလားလှမ်းတဲ့အခါမှာလဲလှမ်းသဘောလေးသေချာမသိဘူးလားချတဲ့အခါလဲချသဘောလေးသေချာမသိဘူးလား အဲ့ဒီကြွတာလမ်းတာချတာဒီလောက်ကလေးလားဆိုတော့ဟောဒီတဲ့ပို့ပြီးတော့ကြွတယ်ဆိုရင်တရွေပြီးမှတရွေတရွေပြီးမှတရွေရွေ့ရွေ့ရွေ့ရွေ့ပြီးတော့ပေါ့ပန်းလာတဲ့သဘောမတွေ့ရပြီဘူးလားအဲ့ဒီရွေ့ရွေ့ရွေ့ရွေ့ပြီးတော့ပန်းလာတာလေးကဝါယောဒပတ်တတ်လေအဲ့ဒီလိုရွေ့ရွေ့လာတဲ့သဘောကဝါယောဒအဲ့ဒီမှာခြေတော့ကမိမိရဲ့ကြွနေတဲ့အမူအရာလေးဟာပေါ့တဲ့သဘောထင်ရှားတယ်ဆိုရင်တေဇောဒ ဘာတလဲဘုန်းကြီးတို့ယောဂီများသိထားတာကပူတာအေးတာနှွေးတာကိုတေဇောလို့ခေါ်တယ်အဲ့ဒီကမိဓာတ်ပဲဘာဓာတ်ပါလိမ့်မယ်အဲ့ဒီမိဓာတ်ကအပေါ်လားအလေးလားဒါကြောင့်ပေါ့နေတဲ့သဘောထင်ရှားရင်တေဇောဓာတ်ထင်ရှားတယ်ဒါကြောင့်ကြွလိုက်တဲ့အခါမှာဝါယောဓာတ်နဲ့တေဇောဓာတ်မထင်ရှားပေဘူးလားဟောဒီသဘောလေးကိုသိချာသိရမှာယောဂီပုဂ္ဂိုလ်တို့အခုဘုန်းကြီးကဒီလိုပြောလိုက်တာနဲ့နော် ဈဉ္ညာလျှောက်တဲ့ကဘာဒညာဒလျှောက်မကွဲနဲ့ယောဂီတို့ကိုခုသိစေခြင်းလို့ဩဒီလိုဖြစ်လာရင်ဒါဘာလားလို့သိဖို့ပြောတာခွဲဖို့ပြောတာမဟုတ်ဘူးတယုံခွဲခိုင်းနေတာမဟုတ်ဘူးနောက်တကလှမ်းတဲ့အခါကြည့်ပေါ့ကြွားမှုလေးဆုံးသွားလို့ခြေတော်လေးဟာတရွေပြီးတရွေရှေ့ကိုလှမ်းနေတဲ့အခါကလည်းကြတော့ဟောတရွေပြီးမှတရွေတရွေပြီးမှတရွေတရွေပြီးမှတရွေရှေ့ကိုရွေ့ရွေ့သွားတယ်အဲ့ဒီရွေ့နေတာဘာဓာလဲ အဲ့တော့လှမ်းမှုဆုံးသွားတဲ့အခါကျတော့ညော့သွားသလားတောင့်တင်းသွားသလားအဲ့ဒီတောင့်တင်းနေတဲ့သဘောဟာလဲဗဒ္ဒလဲကဲလှမ်းတဲ့အခါကျတော့ဝါယောဓာတ်ကမထင်ရှားဘူးလားထင်ရှားနေပြီအဲ့ဒီသဘောသိအောင်ရှုရမှာယောဂီပုဂ္ဂိုလ်တို့ခြေတော်ကြီးမြင်အောင်သိအောင်ရှုရမှာမဟုတ်ဘူးဒီသဘောလေးကိုပဲတောင့်တင်းနေတဲ့သဘောရွေ့ရှားနေတဲ့သဘောဒီသဘောလေးသိရနောက်တခါချလိုက်တဲ့အခါကျတော့ရောသိချာကြည့်လိုက် ချလိုက်တဲ့အခါမှာလည်းပဲတရွေပြီးတရွေတရွေပြီးတရွေတဆင်ပြီးမှတဆင်ကျသွားတယ်။အဲလိုရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောဟာဝါယောဒံဖတ်တာလေ။အဲ့ဒီမှာချလိုက်တဲ့အခါကျတော့လေးကျသွားတဲ့သဘောကမထင်ရှားဘူးလား။အဲ့ဒီလေးသွားတဲ့သဘောလေးဟာအာဘောဒံဖတ်တာလေ။အာဘောဆိုတာယိုစီဖွဲ့စည်းတတ်တဲ့သဘော။ဘာသဘောလဲ။ ယိုစီးတတ်တယ်ဆိုတာရေဓာတ်ဗဒ္ဒလေအဲ့ဒီရေဆိုတာပေါ့သလားလေးသလားဒီဒါကြောင့်လေးတဲ့သဘောထင်ရှားရင်အဘောဓာတ်ထင်ရှားတယ်ဗဒ္ဒထင်ရှားတယ်ကဲဒီတော့ချတယ်လို့ရှုလိုက်တဲ့အခါမှာဝါယောဓာတ်ရဲ့အဘောဓာတ်ရဲ့မထင်ရှားဘူးလားကဲဒီတော့ကြမ်းနဲ့ခြေပွားနဲ့ထိလိုက်ပြီထိလိုက်တဲ့အခါကျတော့ဟောမာတဲ့သဘောပျော့တဲ့သဘောမတွေ့ရဘူးလား ဟောအချို့ယောဂီပုဂ္ဂိုလ်များကြတော့တခါတည်းမာနေတဲ့သဘောထင်ရှားတယ်အချို့ယောဂီများကြတော့ပျော့တဲ့သဘောနုညံ့တဲ့သဘောထင်ရှားတယ်ဘာသဘောပဲထင်ရှားထင်ရှားပျော့တာမာတာလည်းပဲအကုန်လုံးပထဝီပဲပထဝီဓာတ်ကြီးတယ်ပဲမာတာထင်ရှားလည်းပထဝီဓာတ်ပျော့တာထင်ရှားရင်လည်းဗတ္တလည်းကဲဒီတော့ဈဉ္ညာလျှောက်ရင်းနဲ့ဒီဓာတ်၄ပါးကို အာလုံးမသိနိုင်လေဘူးလားကဲဆိုလိုက်ကြွတာကြွမှန်းသည့် သေးသေးချာချာမြင်အောင်ကြည်ပဂရိမျက်စိနဲ့လားညာမျက်စိနဲ့လားဟေးသေးသေးချာချာမြင်အောင်ကြည်ဆိုပြီးခြေတော့ငုံကြည့်မနေနဲ့နော်ကိုယ့်ဟာကိုယ်ရှေ့ကိုမျက်နှာလေးက၄000ကမ်းမြချထားတယ်၄000ကမ်းမြချလက်ကလေးကပိုက်ထားတယ်စိတ်ကသာညာလေးနဲ့ဒီမှာကြည့်နေတာခြေတော့ ဉာဏ်လေးနဲ့သေးသေးချာချာကြည့်နေတာဒါကြောင့်သေးသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ဧဒါဝါယောဒတတိကြွားရာကြွားမှန်းသည်ကြွာ သေးသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ဧရာတိဇောဒတတိဒါကြွတဲ့အခါလေးမှာဒါကြောင့်ဘုန်းကြီးတို့ယောဂီများကိုခြေလန်းကိုသူ့အပိုင်းနဲ့သူတစ်ပိုင်းစီတစ်ပိုင်းစီပြတ်နေအောင်ထင်နေအောင်ရှုနော်ပြောတာ မယောစီနဲ့ကြွတာနဲ့လှမ်းတာမယောစီနဲ့လှမ်းတာနဲ့ခြားတာမယောစီနဲ့သူ့ပိုင်းနဲ့သူသိနေပြီစေတပိုင်းဆုံးသွားပြီးမှနောက်တပိုင်းအသစ်ဖြစ်တယ်တပိုင်းဆုံးသွားပြီးမှနောက်တပိုင်းအသစ်ဖြစ်တယ်အဲတော့အခုကြွတဲ့နေရာမှာရွေ့တဲ့သဘောပို့တဲ့သဘောတချို့ပုဂ္ဂိုလ်မှာလေးတဲ့သဘောထင်ရှားတယ်လေးတဲ့သဘောထင်ရှားရင်အဘောဓာတ်ထင်ရှားတာပေါ့ဒါပဲနောက်တစ်ခါလှမ်းတဲ့အခါလေးကြည့်လှမ်းတာလှမ်းမှန်သည်သေးသေးချာချာမြင်အောင်ကြည့် ရွေနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏အေရာဝါယောဒတတိယောဂီပုဂ္ဂိုလ်ဟာခြေလမ်းလေးလှမ်းတဲ့အခါမှာဗာဒကထင်ရှားတယ်ဝါယောဓာတ်လေးထင်ရှားနေတဲ့တင်းတောင့်နေတဲ့သဘောရွေ့ရွေ့ရွေ့ရွေ့ပြီးတင်းတောင့်သွားတဲ့သဘောဒါလေးထင်ရှား နောက်တကချနေလိုက်တဲ့ကကြည့်ချာရာချမ်းမှန်သည်သေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏အေရာဝါယောတတတိချာရာချမ်းမှန်သည် သေးသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧရာအဘောဓတတိဟောချနင်းလိုက်တဲ့အခါကလည်းကြတော့ရွေတဲ့သဘောလေးတဲ့သဘောဒီသဘောလေးထင်ရှားရင်တံဝါယောတံအဘောဓထင်ရှားနေတယ် ဒါဈဉာရှောင်ရင်းနဲ့တည်တည်ချာချာစူးစိုက်ပြီးတော့ရှုနေတဲ့အခါစိတ်တွေကဘယ်မှမပြန့်လွင့်တော့ဘဲနဲ့စင်ကြယ်ပြီးတော့နေတဲ့အခါမှာတဘာဝရဲ့လက္ခဏာလေးတွေရှင်းရှင်းလင်းလင်းမတွေ့ရပေဘူးလားဗျာရှိတော့ဆိုတဲ့တဒံလုံးဝပျောက်ပြီးတော့ပြဉ္ညာတဒံပျောက်ပြီးတော့ပရမတ်သဘောသဘောစစ်စစ်ကလေးပဲတွေ့နေတယ်ရွေသဘောလေးတွေတင်းသဘောလေးတွေတောင်သဘောလေးတွေလှုပ်သဘောလေးတွေလေးသဘောလေးတွေပေါ်သဘောလေးတွေဒါလေးတွေတွေ့နေတယ်နောက်ခြေပေါ်ကကြမ်းနဲ့ထီတော့ဟောချလိုက်တဲ့ကကြမ်းနဲ့မထိပေဘူးလား အေးထိတဲ့အခါကျတော့မာသဘောပျော်သဘောမတွေ့ရဘူးလားပျော်စုထိတာထိမှန်သည်သေးသေးချာချာမြင်အောင်ကြည်မာနေရာလေးတွေ့ရ၏ပြောနေတာလေးတွေ့ရ၏ ကြံနေတာလေးတွေ့ရ၏နုနေတာလေးတွေ့ရ၏ဧရာပထဝီဓာတ္တတိဟောယောဂီပုဂ္ဂိုလ်ဟာသေးသေးချာချာကုဈဉ္ညာအမှတ်တရားလေးကို ရှုနေတဲ့အခါကာမိဇာနာစတဲ့နိဝရဏတရားတွေကင်းပြီးတော့ရှုမှတ်တဲ့အဲ့ဒီကြွတဲ့လမ်းနဲ့ချတဲ့အာယုံပေါ်မှာ ရှုစိတ်လေးစွဲမြဲစွာကပ်ပြီးတည်နေပြီဆိုတဲ့အခါကျတော့နိဗ္ဗာန်ကင်းနေတဲ့ယောဂီရဲ့စိတ်ဟာညင်နွမ်းနေသလားစင်ကြယ်နေသလားအဲဒီတော့စင်ကြယ်နေတဲ့အတွက်ကြောင့်မို့စိတ်တည်ကြည်မှုတမာတိရနေတဲ့အတွက်ကြောင့်မို့အဲဒီမှာရှုလိုက်တိုင်းရှုလိုက်တိုင်းဟာကြွရင်ကြွလာတဲ့အခါမှာသူ့ရဲ့သဘာဝလက္ခဏာလေးတွေရွေမှုပေါ်မှုဒီသဘောလေးတွေမတွေ့ရဘူးလားလမ်းလိုက်တဲ့အခါမှာလည်းရွေမှုတောင်းမှုဒီသဘောလေးတွေမတွေ့ရဘူးလားချားလိုက်တဲ့အခါမှာလည်းရွေမှု လေးမှုချိလိုက်တဲ့အခါမှာလည်းမာမှုပြော့မှုမတွေ့ရပေဘူးလား အဲ့ဒါအမှန်သိတာလားအမှားသိတာလားတရားဆိုတာသဘောတရားဆိုတာပါလေသဘောဆိုတာပါလေဟေးသဘောဆိုတာတရားတရားဆိုတာသဘောတရားတွေ့ခြင်းရင်သဘောမြင်အောင်ကြည့်သဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာကိုမြင်လဲတရားမြင်ပြီဘာတရားလဲဆိုရင်ယုတ်တရားအနန္တရားဟောဖောင်းနာပိန်နာလေးရှူရင်းနဲ့ရောမတွေ့ဘူးလားဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့ရောမတွေ့ဘူးလား ဟင်အဲ့လိုသိနိုင်အောင်မို့ဘုရားရှင်ကိုရောမြတ်ကြီးကစင်္ဂမေနာဓိဝတ္တစင်္ဂမေနာနိတိဇာယအာဝရဏိယေဓမ္မိစိတ်တံပရိသောရိတိဒီဝတ္တတနေ့ပန်းလုံးစင်္ဂမေနာဇင်းညာလျှောက်ရရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်းအာဝရဏိယေဓမ္မိကာမိသန္တနိဝရဏစတဲ့အကုသိုလ်တရားစုတွေမှာဝိဝေစေဝကင်းစိတ်စေ၍သာလျှင်စိတ်တံမိမိစိတ်ကိုပရိသောဒေတိတန်ရှင်းစင်ကြယ်စေ၏ အဲ့ဒီလိုနာနဲ့6နာရီကစပြီးတော့ညနေ6နာရီတိုင်အောင်တနေ့လုံးယောဂီပုဂ္ဂိုလ်မှာနာခြင်းအာခြင်း လုံးဝမရှိဘဲနဲ့ထိုင်မှဇင်ညာမှထိုင်မှဇင်ညာမှယမဒီဣရိယာပုနဲ့ပဲရှုမှတ်ပြီးတော့နေတဲ့မြတ်စွာဘုရားကဒါအမြဲတမ်းအိပ်ပျော်နေတာလားနိုးကြားနေတာလားသာကရိယာယောဂီပုဂ္ဂိုလ်ဟာဒါနိုးကြားနေတာအမြဲတမ်းတတိကံပြီးရှုမှတ်နေတာဒါနိုးကြားနေတာခေါ်တယ် နောက်ညပိုင်းကျတော့အစိုးရအိပ်ရမှလားဆိုတော့မြတ်စွာဘုရားကအစိုးရမအိပ်ရဘူးတဲ့ညကို အချိန်၃ပိုင်းပိုင်းရတယ်ဘယ်နှပိုင်းပိုင်းလဲညင်ဥယံချိန်နဲ့ညင်လေယံချိန်နဲ့မိုးတောက်ယံချိန်နဲ့၃ပိုင်းပိုင်းအဲ့ဒီ၃ပိုင်းပိုင်းပြီးတော့ညင်ဥယံအချိန်ကဘယ်အချိန်ကစရမှလဲဆိုရင်ညနေ6နာရီမှစပြီးတော့ည10နာရီတိုင်အောင်10နာရီတိုင်အောင်အဲ့ဒီအချိန်အတွင်းမှာယောဂီပုဂ္ဂိုလ်ဟာ အိယာမဝင်သေးပဲနဲ့နေခင်းကရှုတယ်လို့ပဲတဲ့ထိုင်ပြီးတော့ရှုမှတ်ဈဉာလျှောက်ပြီးတော့ရှုမှတ်မရှုဘဲနဲ့နေရင် ကာမိစန္ဒစတဲ့နိဝရဏတွေမဝင်နိုင်မေဘူးလားနိဝရဏတရားတွေဝင်လာရင် စိတ်တည်ကြည်မှုတမာတိရပါမလားမရရင်ယုံနာယုံနာဆိုတဲ့အမှန်သိတဲ့ယထာဘုဒ္ဓဉာဏ်ရနိုင်ပါမလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက အဲ့ဒီနိဝရဏတရားတွေမဝင်လာနိုင်ဖို့အတွက်တတိတမစဉ်အမြဲရှင်ပြီးတော့နိုးကြနေပါတဲ့ရတ္တိယပထမယမစင်္ဂမေနာနိသစ္ဆာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိရတ္တိယညိပထမယမပထမယ၌ဝါညင်ဥယ၌စင်္ဂမေနာစဉ္ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိသစ္ဆာယထံ၍ရှုမှတ်ခြင်းဖြင့်၎င်း

နေခင်းကလူပဲတဲ့ကာမိဇာနာစတဲ့និဝရဏတွေမဝင်အောင်တတိကပြီးတော့ထိုင်ပြီးတော့ရှုမှတ်နေပါထိုင်ပြီးရှုမှတ်လို့ပင်မနွမ်းနေလာပြီဆိုရင်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေပါဈဉ္ညာလျှောက်ပြီးတော့ပင်မနွမ်းနေလာပြီဆိုရင် ထိုင်ပြီးတော့ရှုမှတ်နေပါဒီဣရိယာပုများနဲ့ပဲထိုင်ပြီးတော့ရှုမှတ်လိုက်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်လိုက်ထိုင်ပြီးတော့ရှုမှတ်လိုက်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်လိုက်နဲ့အဲဒီလိုမပြတ်ယောဂီပုဂ္ဂိုလ်က အစက်မပြတ်ရှုမှတ်နေခြင်းအပြင်အမြဲတမ်းတတိတံပစဉ်ရှင်နေခြင်းအပြင်ကာမိဇန္ဒဗျာပါဒစတဲ့နိဝရဏတရားတွေဝင်နိုင်မှာဟုတ်မလားဗျာမဝင်နိုင်တော့ဘူးအဲ့ဒီတန်ယောဂီပုဂ္ဂိုလ်ဟာညင်ဥယံအချိန်ခါကာလမှာလည်းပဲနိုးကြပြီးတော့တတိတံပစဉ်ရှင်ပြီးတော့ဒီအတိုင်းပဲရှုမှတ်နေပါအခုဘုန်းကြီးတို့ယောဂီများကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်း မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုအခုရှုမှတ်ပွားများအားထုတ်ပြီးတော့နေတဲ့နေရာမှာယန္နာယန္နာပြီးတော့အားထုတ်တာမဟုတ်ဘဲနဲ့တစင်တဒန်းနဲ့ဟောဒီဇာဂရိယအနုယုတ်တာအမြဲတမ်းတတိတံပစဉ်ရှင်ပြီးတော့အိယာကနိုးတဲ့အချိန်ကစပြီးတော့မရှုရပေဘူးလားဟေးအဲ့ဒီကနေစပြီးရှုလာလိုက်တာအခုကြည်စမ်းညရောအစောကြီးအိယာသလားမအိယာဘူးလား မဲရဘူးည10နာရီ17နာရီတိုင်အောင်ဒီတိုင်းထိုင်ပြီးရှုမှတ်ဈဉ္ဉေလျှောက်ပြီးတော့ရှုမှတ် ရှုမှတ်နေရအဲ့လိုမပြတ်ဒလဇတ်ရှုမှတ်ပြီးတော့နေရတော့ပြောကြတယ်အချို့ချို့ပုဂ္ဂိုလ်များက မဟာစီတရားက ပြင်းတယ်လို့ပြောကြတယ်တကယ်တော့အခုအားထုတ်နေရတဲ့တရားဟာမဟာစီတရားလားဖရာတရားလားမြတ်စွာဘုရားကိုယ်တော်တိုင်ဟောကြားပြီးတော့ဒေသနာဖြစ်တယ်ဟောကြားထားတဲ့ဒေသနာဖြစ်တယ် ဘုရားရှင်ဟောကြားထားတဲ့ဒေသနာတော်အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကညွှန်ကြားပြီးတော့ပေးတာပဲဖြစ်တယ်။အဲတော့မြတ်စွာဘုရားအလိုပြောပြီးတော့တရားအထုတ်မဲ့ဟာကိုပဲနိဗ္ဗာန်ရောက်ဖို့အတွက်တရားအထုတ်မှာကိုပဲတခါတည်းခြောင်တဲ့နေရာလွတ်လပ်တဲ့နေရာသက်သာတဲ့နေရာရှာပြီးတော့အာမထုတ်ကြဘူးလား။အဲ့ဒီနေရာမျိုးလိုက်ရှာနေကြတယ်။လောကကြီးကနော်နိဗ္ဗာန်တောင်အချောင်ရခြင်းညာတယ် တခြားဟာကိုမဆိုထားနဲ့နိဗ္ဗာန်တောင်အချောင်းလိုချင်တဲ့ပုံကိုယ်တွေလောကကြီးနည်းနည်းလေးလားအများကြီးလားနည်းနည်းလေးမှ အပင်မမခံမဲနဲ့ရလိမ့်မယ်လို့မျှော်လင့်ကြတဲ့ပုံကိုယ်တွေနည်းနည်းလေးမှအပင်မခံပြီးမကြိုးစားရင်ရနိုင်ပါမလားမရနိုင်ဘူးနော်အခုကြည်စမ်းဘုန်းကြီးတို့ယောဂီများဟာအခုနားချိန်အားချိန်များရှိရလားမရှိဘူးမျက်လုံးနှလုံးပွင့်လိုက်တဲ့အချိန်ကစပြီးတော့မရှုမှတ်ရဘူးလားအခုအဲ့ဒီလိုအဆက်မပြတ်ရှုမှတ်နေတာဟာမဟာစီဆရာတော်ဘုရားကြီးရဲ့နီလာဘုရားနီလာ မြတ်စွာဘုရားဟောကြားတော်မူထားတဲ့နိလန်းအတိုင်းပဲအခုရှုနေကြတာဟုတ်တယ်မဟုတ်လားအဲ့တော့ညင်ဥယံအချိန်ကာကာလမှာလဲနေခင်းကလိုပဲထိုင်မှစဉ္ညာရှောက်မှမပြတန်ယောဂီပုဂ္ဂိုလ်ဟာရှုနေတယ်အဲ့လိုရှုနေစဉ်မှာညာပိုင်းအချိန်ညင်လျံအချိန်မှာတော့ဖြင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလျှောင်းဆက်နားနေမှုကိုပြုတော်တဲ့ဒီတော့လျှောင်းဆက်နားနေမှုပြုတဲ့အခါမှာဩငါမနဲ့လည်းပဲစောဤထားရ

မေစီမာယမညင်လေရ၌တတောအမယသည်ဖြစ်၍တမ္ပဇာနောမှန်စွာအပြအဖြင့်တည်တည်ဖြစ်၍ဒုဋ္ဌနာတင်ညာနန္နေစောစောထမည်ဆိုတဲ့အမှတ်တင်ညာကိုမနတိကရိတဝါနှလုံးသွင်း၍ကြည်ညင်းလေရန်အချိန်မှာလျောင်းစက်နားနေမှုကိုပြုရမယ်ဆိုတာတောင်မှ အမှတ်တမယ်မဟုတ်ဘူးတတောတမ္ပဇာနောတဲ့တတော အမှန်ရသည်ဖြစ်၍တမ္ပဇာနောမှန်စွာအပြအဖြင့်တည်တည်ဖြစ်၍ အမှန်တတိလေးနဲ့ပဲမိမိရဲ့အခန်းရောက်တဲ့အခါကျတော့လည်းပဲဂရဏရောက်တော့ရက်တယ်ရက်တယ်မှရထိုင်ခြင်းနဲ့စိတ်ဖြစ်ပေါ်လာရင်ထိုင်ခြင်းနဲ့ထိုင်ခြင်းနဲ့မှရတယ်ထိုင်ချရတဲ့ကံမှာထိုင်နေထိုင်နေမှရတယ်မိမိရဲ့ပန်းလာတဲ့အဝတ်ကလေးတွေကိုချတော့လည်းပဲချတယ်ချတယ်မှရတယ်ပြီးတဲ့ကံမှာအိယာပေါ်လှဲခြင်းနဲ့စိတ်တွေဖြစ်ပေါ်လာရင်လည်းပဲလှဲခြင်းနဲ့လှဲခြင်းနဲ့မှရစိတ်ကလေးကို နောက်တရွေ့ချင်းခန္ဓာကိုယ်ကြီးလဲပြီးတော့ချလိုက်တဲ့ခါကျတော့မှလဲတယ်လဲတယ်မှတ်ရတယ်တစ်ဖက်ကိုစောင်းခြင်းနဲ့စိတ်လေးပေါ်လာရင်စောင်းခြင်းနဲ့စောင်းခြင်းနဲ့မှတ်ရတယ်တစ်ဖက်ကိုစောင်းတဲ့ခံမှာစောင်းနေစောင်းနေမှတ်ရတယ်အားလုံးမိမိပြုလုပ်သမျှအမူအရာလေးတွေကိုတခါတည်းတတိကံပြီးတော့ရှုမှတ်အဲလိုရှုမှတ်မှုလေးနဲ့ဒီလိုရှုမှတ်မှုလေးနဲ့အိတ်တဲ့အခါကျတော့လေပင်မြတ်စွာဘုရားကလေကြည်စမ်းဥဒ္ဒနာတင်ညာနာနဲ့စောစောထမိဆိုတဲ့အမှတ်တင်ညာကို ငါတော့ဖြင့်တခါလေအိတ်လိုက်မယ်ဆိုပြီးကလသေးကလမောပြက်လဲအိတ်ရမှာမဟုတ်ဘူးတဲ့ဥဋ္ဌာဏတင်ညာနန္နဲ့စောစောဓာမိဆိုတဲ့ဥဋ္ဌာဏတင်ညာကိုမနတိကရိတဝါနှလုံးသွင်း၍ငါနန္နဲ့၃နာရီထားမယ်ဒီလိုနှလုံးသွင်းပြီးတော့အိတ်ရအဲတော့အိတ်တဲ့အခါမှာလည်းပဲဒီတိုင်းအိတ်ရမှာလားဆိုတော့မဟုတ်သေးဘူးပါတိပါရံဣဇာဒယပါရိလေယခြေပေါ်၌ပါရံလက်ဝဲခြေကိုဣဇာရယအနည်းငယ်လွန်ထား၍ တိဟာတရားချင်းသိမိအိတ်ချင်းငဲ့သို့ကပိတိပြုရာဤဝါအိယာဤအိတ်တဲ့အခါထိအောင်မြတ်စွာဘုရားကသင်ပေးလိုက်တယ်လက်ရနန္တောင်းကိုစောင့်ပြီးအိတ်တဲ့ညာဘက်ကိုစောင့်ဘယ်လိုအိတ်ရမလဲဒီညာဘက်ကိုစောင့်ပြီးတော့ဒီမှာညာဘက်ကိုစောင့်ပြီးတော့အိတ်လိုက်တဲ့အခါမှာလက်ရခြေပေါ်မှာလက်ဝဲခြေလေးကအနည်းငယ်လွန်ထားကွေးထား တကယ်လို့သူတို့နှစ်ခုထပ်မိနေလို့ရှိရင်ဒူးနှစ်ခုထပ်မိတဲ့အတွက်ကြောင့်မို့အဲ့ဒီနေရာကဝေဒနာတွေတက်ပြီးတော့အိမ်မပြောဘဲနေလိမ့်မယ်တဲ့ခြေမျက်စိနှစ်ခုကအတူတူထပ်နေတဲ့အတွက်ကြောင့်မို့အဲ့ဒီမှာခြေမျက်စိချင်းထိပြီးတော့ဝေဒနာတက်ပြီးတော့အဲ့ဒီနေရာအဲ့ဒါကြောင့်အိမ်မပြောဘဲနေလိမ့်မယ်တဲ့ဒါကြောင့်အဲ့လိုထပ်မထားဘဲနဲ့ခြေတော်လေးကိုလက်ရခြေပေါ်မှာလက်ဝဲခြေလေးကအနည်းငယ်လွန်ထားလိုက်တဲ့ကွေးကွေးလေးလွန်ထားလိုက်အဲ့လိုလွန်ထားပြီးတော့မှသင်ဟာသင်ဟာကပိတိချင်းသိမင်းများအိတ်တလို့တဲ့ချင်းသိမင်းများဟာ တိတ်တော့မယ်ဆိုရင်မိမိဥကောင်းကိုဘယ်လိုထားတယ်လက်ကိုဘယ်လိုထားတယ်ခြေကိုဘယ်လိုထားတယ်အမိကိုဘယ်လိုထားတယ်အဲ့ဒီလိုအမြဲတမ်းတတိထားပြီးတော့မှတတိရှိရှိနဲ့အိတ်တယ်နိုးလာရင်လည်းဒီတိုင်းလေးပဲပြန်နိုးတယ်အခုတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲအဲ့လိုလက်ရနံတောင်းကိုစောင်းပြီးတဲ့အခါကျတော့မိမိရဲ့လက်ကိုဘယ်လိုထားခြေတော်လေးဘယ်လိုထားအဲ့ဒီထားတဲ့အတိုင်းလေးအမှတ်ကလေးနဲ့ပေါင်းနေပိန်နေသို့မဟုတ်အိတ်တယ်ထိတယ် ဒီလိုရှုမှတ်ရင်းနဲ့အိပ်ပျော်သွားလို့ရှိရင်လက်နဲ့နိုးလာပြီဆိုရင်လည်းပဲဒီအတိုင်းနဲ့အမှတ်ကလေးနဲ့ပဲမနိုးပေဘူးလားဗျာဒီအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာအိပ်တဲ့အခါမှာအနာယူတဲ့အခါမှာတောင်မှရှုမှတ်မှုလွတ်ရမလားမလွတ်ရဘူးလားမလီတနေ့လုံးပင်ပန်းလိုက်တာနေလဲအာထိုးရညလဲအာထိုးရမနဲ့လဲစောကြီးထားရပင်ပန်းနေဆိုပြီးဒီခါနဲ့ပြက်လဲပြီးတော့မအေးရဘူးအိပ်ပုံအိမ်ကြီးလေးကစမြတ်စွာဘုရားသင်ကြားပြီးတော့မပေးပေဘူးလားဗျာ ဟင်းအိပ်ပုံအိမ်လေးလေးကစပြီးတော့သင်ကြားပေးနေတာဒါကြောင့်ဘုန်းကြီးတို့ယောဂီများအခုနေကင်းပိုင်းနဲ့တနေ့လုံးနားချိန်မရှိဘူးထိုင်မှဇင်ညာမှရမှမှတ်တယ်ညင်ဥယံအချိန်မှလည်းပဲထိုင်မှဇင်ညာမှရမှမှတ်တယ်ဟောညင်းလေရန်အချိန်ယောဂီပုဂ္ဂိုလ်ဟာကိုလျောင်းဆက်နားနေမှုကိုပြုလိုက်ပြီအဲ့ဒီမှာလည်းပဲတတောတံပဇာနောဥဋ္ဌာဏသင်ညာမနတိကရိတဝါတတိတံပဇင် ရှင်ပြီးတော့ရှုမှတ်မှုလေးနဲ့အိပ်ပါတဲ့လက်နာနံတောင်းဆောင်ပြီးတော့အမတ်တတိလေးနဲ့အိပ် အဲ့ဒီကနေပြီးတော့နန်နဲ့စောစောထလာလိမ့်မယ်လေနိုးလာလိမ့်မယ်မိမိကဘယ်ချိန်ထိအောင်နန်နဲ့စောစောဆိုတော့ဥဋ္ဌာဏတင်ညာက3နာရီထိအောင်3နာရီဆိုရင်ထမယ်ဒီလိုနှလုံးသွင်းလို့ရှိရင်အဲ့ဒီ3နာရီအချိန်ပေးအုံမောင်ခောက်ခံနေကြရင်ကိုနိုးလာဘာမှနိုင်နှိုးဆက်ချထားစရာမလိုအလန်းပေးထားစရာမလိုသူဟာသူအဲ့ဒီချိန်ကျနိုးလာလိမ့်မယ်တတိလေးထားပြီးတော့ဒါအဲ့ဒီချိန်ကျနိုးလာမယ်ကိုလည်းနိုးလာရောဟိုကအုံမောင်လည်းခောက်လာရောဟန်ကြပဲ အဲ့ဒီမှာနိုးလာလိမ့်မယ်အဲ့ဒီနိုးတဲ့အချိန်ကစပြီးတော့ဘာလို့ရမှာလဲဆိုတော့အဲ့ဒီနတ်နဲ့စောစောထပြီးတော့လည်းပဲဒီလိုပဲဈဉ္ညာလျှောက်ပြီးရှုမှတ်ထိုင်ပြီးတော့ရှုမှတ်ပါတဲ့ရတ္တိယရတ္တိယပစ္စည်းမယမပစ္စုထာယဇင်္ဂမေနာနိသေဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရေတိရတ္တိယညိပစ္စည်းမယမမိုးတော့ရ၌ပစ္စုထာယစောစောထပြီးတော့ဇင်္ဂမေနာဈဉ္ညာလျှောက်၍ရှုမှတ်ခြင်းဖြင့်၎င်း နိတိဇာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းအဝရဏိယေဓမ္မေကာမေသန္တနိဝရဏစတဲ့အကုသိုလ်တရားစိုးတွေမှဝိဝေစေဝါကင်းစိတ်စေ၍သာလျင်စိတ်တံမိမိစိတ်ကိုပရိသောဒေတိတန်ရှင်းစင်ကြယ်စေ၏အဲဒီလိုယောဂီပုဂ္ဂိုလ်ဟာအိယာက နိုးလာပြီဆိုရင် နိုးတဲ့အချိန်ကစပြီးတော့မထသေးဘူးနိုးတယ်နိုးတယ်မှရတယ် အဲလိုနိုးတယ်လို့မှတ်နေစဉ်မှာဟိုဘက်ကဥမောင်းခောက်တဲ့အတန်ကြားလိုက်ရရင်ကြားတယ်ကြားတယ်မှတ်ရအဲဒီမှာထားခြင်းစိတ်လေးကပေါ်လာရင်ထားခြင်းနဲ့ထားခြင်းနဲ့မှတ်တရွေချင်းခန္ဓာကိုယ်ကကြွကြွပြီးတော့ထလာတော့ထားတယ်ထားတယ်မှတ်ထိုင်ပြီးတော့ထိုင်နေထိုင်နေမှတ်အဲဒီမှာထိုင်နေထိုင်နေမှတ်ပြီးတဲ့ခါကလည်းကြတော့ဟောမိမိတို့ဘာလုပ်မလဲခြင်းတောင်လေးကိုအဲ့ဒါမခြင်းပြီမခြင်းတဲ့စိတ်လေးဖြစ်ပေါ်လာရင်မခြင်းနဲ့မှတ်ခြင်းတောင်ကိုလည်းလှမ်းတော့လှမ်းနေခြင်းတောင်လေးမတော့မတယ်မတယ်မှတ် ရှင်တော်မပြီးတဲ့အခါကျတော့ဩခြေတော်ကအောက်ကိုဆင်းကျင်တယ်ဆင်းကျင်တဲ့စိတ်ကလေးကိုဆင်းကျင်တယ်မှခြေတော်ကလေးကိုအောက်ကိုချတော့ချတယ်ချတယ်မှမိမိကရှင်တော်အပြင်ထွက်ခြင်းတော့ထွက်ခြင်းနဲ့ထွက်တော့ထွက်တယ်မှဆင်းတော့ဆင်းတယ်မှအဲ့ဒီနည်းနဲ့ယောဂီပုဂ္ဂိုလ်ဟာအာလုံးပြုတ်ဝယ်ကိစ္စတွေမျက်နာတစ်တာကစသွားတိုက်တာကစပလုံကျင်တာကစရေအိမ်သွားတာကစ အာလုံးရှုမှတ်မိမိရဲ့ဝတ်စားလဲတာပြင်တာဝတ်တာကစပြီးအကုန်လုံးမှတ်မှတ်ပြီးလို့မိမိ အချိန်ပြီးပြီဆိုရင်ပြုတ်ဝယ်ကိစ္စတွေနဲ့တခါတည်းမှတ်စိတ်လေးနဲ့ပြုတ်လို့လို့ပြီးပြီဆိုရင်စင်ကမေနစင်ကြံလျှောက်ပြီးတော့ရှုမှန်တဲ့ဈဉ္ညာလျှောက်ပြီးတော့ရှုမှဈဉ္ညာလျှောက်ပြီးတော့ရှုမှရင်းကနေပြီးတော့ဈဉ္ညာပင်မနှွားနေလာပြီဆိုရင်လည်းပဲတကထိုင်ပြီးတော့ရှုမှဟိုလျောင်းဆက်နားနေရမယ်အချိန်ကဘယ်ချိန်ကဘယ်ချိန်လဲဆိုရင်ဘုန်းကြီးအချိန်လေးမပြောခဲ့မိဘူးလျောင်းဆက်နားနေရမယ်အချိန်ကတကယ်လို့ည 10နာရီမှမိမိအနားယူပြီဆိုရင်နာနဲ့2နာရီမှထိုင်ဒါ4နာရီပဲယောဂီရဲ့နာရမယ့်ချိန်ယောဂီနားချိန်ဟာ4နာရီပဲတကယ်လို့မိမိဟာ7နာရီမှအနားယူမယ်ဆိုရင်နာနဲ့3နာရီထိအဲ့ဒီ4နာရီအချိန်ဟာယောဂီရဲ့ဘာလို့ရမယ့်အချိန်လဲဟေးလျောင်းဆက်နားနေမှုပြုရမယ့်အချိန်အဲ့ဒီအချိန်မှလည်းအမှတ်တက်မဲ့လားအမှတ်နဲ့လားအမှတ်နဲ့ပဲနား အဲ့ဒီကနိုးလာလို့အာလုံးပြုတ်ဝဲကိစ္စတွေလည်းအမှန်နဲ့ပြုတ်လို့ပြီးပြီဆိုရင်စဉ္ညာလျှောက်ပြီးတော့မှထိုင်ပြီးတော့မှမမှတ်ရပြီဘူးလားဟေးအဲ့ဒီကလည်းဘယ်ချိန်ထိအောင်လဲဆိုရင်နာနဲ့6နာရီတိုင်အောင်ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးမှလိုက်စဉ္ညာလျှောက်ပြီးမှလိုက်ထိုင်ပြီးမှလိုက်စဉ္ညာလျှောက်ပြီးမှလိုက်ဆိုတော့အလုံးနာရီတွေပေါင်းလိုက်တဲ့အခါကာလကြတော့ဘုန်းကြီးတို့နေရောညရော ပေါင်းလိုက်ရင်20နဲ့ဘယ်နှနာရီလဲ24နာရီတရက် အဲ့ဒီမှာ24နာရီမှာယောဂီနားရမယ့်အချိန်ဟာဘယ်နှနာရီပါလဲ၄နာရီသာခြံပြီးတော့ကြံတဲ့နာရီ20ဟာဘာလုပ်နေရမလဲအမြဲတမ်းရှုမှတ်နေရမယ်ဇာဂရိယအမြဲတမ်း노ကြားနေရမယ်အမြဲတမ်းတတိတံပစဉ်ရှင်နေရမယ်အမြဲတမ်းရှုပွားအားထုတ်နေရမယ်အဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ရဲ့တန်တမကာမိဇန္ဒဗျာပါဒစတဲ့និဝရဏတရားတွေဝင်ခွင့်ရနိုင်သေးရလား ဒီနိဝရဏတရားတွေမဝင်နိုင်တော့ဘူးဆိုရင်ယောဂီပုဂ္ဂိုလ်ဟာမှတ်စိတ်ကြည့်တဲ့တခါနဲ့တစင်တဒန်းနဲ့မှတ်စိတ်ကြည့်တဲ့မစင်ကြယ်ပေဘူးလားအဲ့လိုမှတ်စိတ်တွေစင်ကြယ်လို့တည်ကြည်မှုတမာရီအားကောင်းလာပြီဆိုရင်စောစောက ပြောတဲ့ရှုတိုင်းရှုတိုင်းရုပ်သဘောနံသဘောကိုအမှန်တိုင်းသိတဲ့ယထာဘုဒ္ဓဉာဏ်မရပေဘူးလားအဲ့ဒီကနေတမာရီတရားတွေအားကောင်းထက်သန်စွာရလာတဲ့ခါကာလကြတော့အဲ့ဒီရုပ်တရားလေးဟာလည်းပေါ်ပြီးပါဖြစ်သွားတယ်။ စိတ်နာတရားလေးကလည်းသိပြီးပါဖြစ်သွားလေမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့အနိစ္စသဘောကိုယောဂီပုဂ္ဂိုလ်ဟာဉာဏ်နဲ့ဓာတ်ထိရှင်းရှင်းလင်းလင်းမသိနိုင်ပြီဘူးလားအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာအခုဇာဂရိယအမြဲတမ်း노ကြပြီးအမြဲတမ်းတတိတံပစဉ်ရှင်နေပြီဆိုရင်အဲ့ဒီယောဂီရဲ့စိတ်ဟာနိဗ္ဗာန်တရားတွေကင်းနေတဲ့အတွေ့အကြုံသူ့စိတ်ဟာတရားအာယုန်ထဲမှာလားတခြားအာယုန်ထဲမှာလား ကဲဒီလိုဆိုရင်တရားအာယုန်ထဲမှာနေပြီဆိုရင် သူစိတ်ဟာခောစရာဒီတတိပဒံအာယုန်ထဲမှာပဲကျက်စားပြီးတော့မနေပေဘူးလားကဲအဲ့ဒီလိုဆိုရင်ဒီယောဂီဟာဒီတိုင်းသာနှုတ်ကြားပြီးတော့အိပ်ပျော်တဲ့အချိန်ချမ်းကြံတဲ့အချိန်တွေကိုဒီလိုတတိတံပစဉ်ရှင်ပြီးရှုနိုင်ပွားနိုင်အားထုတ်နိုင်ပြီဆိုရင်ခောစရတံပစဉ်မဖြစ်ပေဘူးလားအာယုန်ထဲမှာနေပြီဆိုရင် သူစိတ်ဟာခောစရာ ဒီတတိပဋ္ဌာန်အာယုန်ထဲမှာပဲကျက်စားပြီးတော့မနေပေဘူးလားကဲအဲ့ဒီလို့ဆိုရင်ဒီယောဂီဟာဒီတိုင်းသာနှုတ်ကြားပြီးတော့အိပ်ပျော်တဲ့အချိန်ချမ်းကြံတဲ့အချိန်တွေကိုဒီလိုတတိတံပစဉ်ရှင်ပြီးရှုနိုင်ပွားနိုင်အားထုတ်နိုင်ပြီဆိုရင်ဂောဇရတံပစဉ်မဖြစ်ပေဘူးလားဂောဇရတံပစဉ်ဆိုတာဂောဇရဆိုတာချက်စားတာနော်ဟေးတံပစဉ်ညဆိုတာအမှန်တိုင်းသိနေတာနော် အဲ့တော့မိမိရဲ့ခန္ဓာထဲမှာစိတ်လေးကဒီမှာပဲနေပြီးဒီလေးကခန္ဓာကပေါ်တာလည်းသိပျောက်တာလည်းသိပေါ်တာလည်းသိပျောက်တာလည်းသိဖြစ်တာလည်းသိပြက်တာလည်းသိမသိပေဘူးလားကဲအဲ့လိုသိနေပြီဆိုတော့ဟောအတ္တမောဟမတွေ့မဝေသိတဲ့ဉာဏ်မဖြစ်ပေဘူးလားဗျာကဲအဲ့တော့ဒီကောသရတံပစဉ်ဖြစ်ပြီဆိုရင်ဝိပဿနာဉာဏ်နဲ့ရှင်းရှင်းလင်းလင်းပြက်ပြက်သားသားထင်းထင်းရှားရှားမဖြစ်နိုင်ပေဘူးလား ကဲဒီဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မဲ့ဉာဏ်ဖူဉာဏ်နိဗ္ဗာန်မျက်မှောက် မပြုတ်နိုင်ပေဘူးလားဗျာကဲဒီလိုဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာဟိုးနောက်တပလွန်ဘဝမှာမှချမ်းသာမှာလားမျက်မှောက်မှာချမ်းသာမှာလားကဲဒီတော့မျက်မှောက်ဘဝမှာမိမိချမ်းချမ်းသာသာလေးနေခြင်းနဲ့ဆိုရင်ယောဂီပုဂ္ဂိုလ်ဟာသာဂရိယအနုယုတ်တာအမြဲနှိုးကြံအမြဲတတိတံပစဉ်ရှင်ပြီးတော့ ရှုနေပွားနေအာထုတ်နိုင်တဲ့အတွက်ကြောင့်လောဘဒေါသစတဲ့ကိလေသာတရားစုတွေရောဝင်နိုင်သေးရဲ့လားနိဝရဏတရားတွေရောဝင်နိုင်သေးရဲ့လားအာကုသလဝိတက်တွေရောဝင်နိုင်သေးရဲ့လားအလုံးမဝင်နိုင်တော့တဲ့အတွက်ကြောင့်မို့ဟောဒီယောဂီပုဂ္ဂိုလ်ဟာကိလေသာတွေမဝင်တဲ့အတွက်ဆင်းရဲမငြိမ့်မိဘူးလားကဲဆင်းရဲငြိမ့်တဲ့အတွက်တရားအထုတ်နေစဉ်မှာမျက်မှောက်မှာပဲမချမ်းသာပေဘူးလားဗျာချမ်းသာတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ ဘုရားရှင်ကိုရောင်မြတ်ကြီးကဇာကရိယာအနုယုတ်တာအမြဲတမ်းနိုးကြပြီးအမြဲတမ်းတတိတမ်းမစဉ်ရှင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတမလွန်ဘဝမှာမှချမ်းသာမှာမဟုတ်ဘူးတဲ့မျက်မှောက်ဘဝမှာကိုပဲချမ်းသာနိုင်နေဧဝံကောဘိကဝေဘိက္ခုဇာကရိယာအနုယုတ်တော်ဟောတိတဲ့ဘေကဝေယံတော်များဥจิตတို့ဧဝံခောဤသို့လျင်ဘေကုယဟံတိဇာကရိယအနုယုတ်တော် နိုးကြမူနှင့်အစဉ်သက်ဖြင့်နေရသည်ဟောတိဖြစ်ပါ၏ဣတိဤသို့ဘဂဝါတို့ဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိကဲဒါလေးမှတ်တမ်းလေးတင်လိုက်ကြအောင်ဆိုနိုးကြမှုနှင့်ရှင်သဖြင့် အသင့်ဘယ်သို့နေရမည်နိုးကြမှုနှင့်ရှင်သဖြင့်အသင့်ဘယ်သို့နေရမည် စံပုံလေးကကထင်းစာဘိခဝေဇာကရိယအနုယုတ်တော်ဟောတိဘယ်လိုနေရမလဲဆိုတာလေးကိုဒါလေးကိုဒီမှာစံပုံလေးရေးတာဒီတော့ဘယ်လိုနိုးကြရမှာလဲဆိုတော့အခုဒီမှာမြတ်စွာဘုရားကဒီဝတ္တန်စင်ကမေနနိတိဇာယအဝရဏိယေဟိဓမ္မေစိတ်တံပရိသောတိတည်တယ်အဲ့ဒါလေးကြည့်ပြီးတော့ဟောဈဉ္ညာထိုင်ရင်နေကင်းရှုသည်တဲ့ဒီဝတ္တန်တနေ့လုံးစင်ကမေနဈဉ္ညာနိတိဇာယထိုင်ဟောဒါကြောင့်မို့ဈဉ္ညာထိုင်ရင် အဲ့ဒီမှာနေကင်းတနေကင်းလုံးရှုနေရတယ်တဲ့နောက်ရတ္တိယပထမယံမှာစင်္ကမေနနိသစ္စာယအာဝရဏိယေဟိဓမ္မေစိတ်တံပရိတော်ရီတိညင်ဥယံအချိန်ခါကာလမှာလည်းနေကင်းကလိုပဲဈဉ္ညာလျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှတယ်နောက်တကမိုးတောင်ရံအချိန်ကြည့်ပေါ့ရတ္တိယပစ္စည်းမယံမှာပစ္စုထာယစင်္ကမေနနိသစ္စာယအာဝရဏိယေဟိဓမ္မေစိတ်တံပရိတော်ရီတိဟောမိုးတောင်ရံအချိန်ခါကာလမှာလည်းပဲနာနဲ့စောစောထပြီးတော့ ဈဉ္ညာလျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှဆိုတော့ तू ကနေခင်းနဲ့မတူရဘူးလားဗျာဒါကြောင့်အဲ့ဒါလေးကိုညင်ဦးနံနဲ့ရှုချက်တူညီလို့ဒီလိုလေးရေးထားတယ်နောက်ပြီးတော့ဟောရတ္တိယမျက်စိမာယာမာရခိဏိနာပတ္တိနာတိဟတေယကပိတိဗာရိပါရံဣဇာရာယတတောတံပဇာနောဥဋ္ဌာဏတင်ညာမနတိကရိတဝါဆိုတဲ့ဒီပါဠိလေးကိုကြည့်ပြီးတော့တန်းကောင်ယံမြခိတ္တဣတိတဲ့ဟောညင်လျာအချိန်ဟာယောဂီပုဂ္ဂိုလ်ရဲ့နာခြင်းအိတ်ခြင်းဟုတ်တယ်မလား အဲတော့ယောဂီပုဂ္ဂိုလ်ဟာဘယ်လိုနိုးကြနေရမလဲဆိုရင်အဲ့ဒီအတိုင်းနေရမယ်တဲ့ကဲဒါလေးဆိုလိုက်ဇင်းညာထိုင်ရင်နေခင်ရှုသည်ညင်ဥနာနဲ့ရှုချက်တူညီသံကောင်ယံမြခိတ္တဣတိသံ ဤသို့ဖြင့်အသင်နေရမည်စင်ညာထိုင်ရင်နေခင်ရှုသည်ညင်ဥနံနဲ့ရှုချက်တူညီတန်ကောင်ယံမြခိတ္တဣတိတန် ဤသို့ဖြင့်အသင့်နေရမည်ဟောအဲ့ဒီတိုင်းလေးယောဂီပုဂ္ဂိုလ်ကနေရင်ဒါအမြဲတမ်းနိုးကြားနေတာမလုပ်နေတာလဲနိုးကြားနေတယ်ဆိုတာအိပ်ပျော်နေတာလားတတိရှိနေတာလားအမြဲတမ်းတတိရှိပြီးတတိတံပစဉ်ရှင်းနေတာလေဒါကြောင့်အသင့်နိုးကြားနေရမယ်ဆိုတာအဲ့လိုနေတဲ့ဒါလေးကိုဏိကုံးနေရဖြင့်နိုးကြားမှုနဲ့ရှင်းသဖြင့် အသင့်ဤသို့နေရမည်လို့ဒီမှာဆံပုတ်လေးကပေးထားတယ်ဒါလေးဆိုမယ်။နိုးကြမှုနှင့်ရှင်သဖြင့်အသင့်ဤသို့နေရမည်။နိုးကြမှုနှင့်ရှင်သဖြင့်အသင့်ဤသို့နေရမည်။ ဤသုံးပါးသာဤသုံးပါးသာဟောဒါကအားလုံးဏိကုံချုပ်ပေါ့စောစောကဤသုံးပါးဆိုတာကပါဠိနံပါတ်1ဣန္ဒြိယေသူကုဋ္ဌတော်တော်ဟောတိဣန္ဒြိ6ပါးတကား6ပေါက်လုံးကြုံမယ်ဆိုရင်ကိလေသာမဝင်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်မျက်မှောက်ဘဝမချမ်းသာဘူးလားဘောဇနေမတ္တညုခဲဝဲဘောဇင်မိဝဲသုံးဆောင်တဲ့အခါမှာအတိုင်းတာတိပြီးတော့မိဝဲသုံးဆောင်တဲ့အတွက်မျက်မှောက်မှာမချမ်းသာဘူးလား ဇာကရိယအနုယုတ်တော်အမြဲတမ်းနိုးကြအမြဲတမ်းသတိတံပစဉ်ရှင်နေတဲ့အတွက်ကိလေသာမဝင်နိုင်တဲ့အတွက်မချမ်းသာပေဘူးလားဟဲ့အဲ့ဒီ၃ပါးကိုပြောတာဤ၃ပါးသာဤ၃ပါးသာပြည့်စုံပါပြည့်စုံပါချမ်းသာမျက်မှောက်များရမည်ဤ၃ပါးသာဤ၃ပါးသာပြည့်စုံပါပြည့် ချမ်းသာမျက်မှောက်များရမည်ဒီသုံးပါးနဲ့ပြည့်စုံရင်မျက်မှောက်မှာပဲမချမ်းသာနိုင်ပေဘူးလားဗျာဒါကြောင့်အဲ့ဒီသုံးပါးနဲ့ပြည့်စုံဖို့ ုန်းကြီးတို့ယောဂီများလိုသလားမလိုဘူးလားဒါကြောင့်ယောဂီပုဂ္ဂိုလ်တို့မှာအခုအိန္ဒြေမျက်စိနာနှာခေါင်းလျှာကိုယ်စိတ်မြင်ကိုက်ကြားကိုက်နားကိုက်စားကိုက်တွေးကိုက်စိတ်ကူးကိုက်ပေါ်ကိုက်အာယုန်တိုင်းကိုမရှုဘူးလားအဲ့လိုတတိကရှုနေတဲ့အတွက်ကိလေသာဝင်ခွင့်ရသေးရဲ့လားမရနိုင်တော့တဲ့အတွက်ကြောင့်မို့ဆင်းရဲမငြိမ့်မေဘူးလားဟဲမျက်မှောက်မှာပဲမချမ်းသာပေဘူးလားဘောဇနေမတ်တင်ညိုခဲပွဲဘောဇင်တွေကိုအလွန်ကြုံမဖုံးပေးပဲနဲ့မိမိနဲ့ ဝမ်းနဲ့တန်ယုံလေးဆင်ကျင်ပြီးတော့ဖုံးပေးခြင်းအပြင်အတိုင်းတာသိပြီးဖုံးပေးခြင်းအပြင်အဲ့ဒီပုဂ္ဂိုလ်နေရထိုင်ရတာမချမ်းသာပေဘူးလားတရားရှုမှတ်နေရတာကိုပဲမချမ်းသာပေဘူးလားဒါကြောင့်မျက်မှောက်ဘဝမှာချမ်းသာနိုင်တယ်အခုဟောတဲ့သာဂရိယအနုယုတ်တာအမြဲတမ်းနိုးစိတ်ကစပြီးအိပ်ပျော်စိတ်ကြအောင်ကြားထဲမှာဘာမှရှုမှတ်မှုမလွတ်စေဘဲနဲ့ဒီအတိုင်းစက္ကန့်မိနစ်နာရီမလတ်ပေါ့ အခုဇက်ကမင်းနဲ့နာယီမလရှုခိုင်းတယ်ဆိုတာအခုဒီဇာကရိယအနုယုတ်တာကိုပြောတာဒါကိုဂောဇရတံပစဉ်လို့ခေါ်တာအဲ့ဒီဒီတံပစဉ်ကိုရအောင်ဒီဇာကရိယအနုယုတ်တာအမြဲတမ်းနှိုးကြအမြဲတမ်းတတိကပ်ပြီးရှုမှတ်နေနိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာဈာစိတ်တခြားစိတ်ကိလေသာစိတ်ဝင်ခွင့်ရပါဦးမလားမရနိုင်တော့တဲ့အတွက်ရှုမှတ်နေစဉ်မှာမချမ်းသာပြီဘူးလားဒါကြောင့်ဒီတရား၃ပါးပြည့်စုံရင်နောင်တမလွန်ဘဝမှာမှချမ်းသာမှာလားမျက်မှောက်မှာချမ်းသာမှာလား အေးဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကဣမေဟိခောဘေကဝေတိဓမ္မေဟိသမ္မနာကတောဘိက္ခုဒေထေဝဓမ္မေဒုက္ခသောမနတဘဟုလောဝိဟရတိဘေကဝေယံတော်မြတ်ဥချစ်သားတို့ဘေကဝေယံတော်မြတ်ဥချစ်သားတို့တိဟိသုံးမဂုံသောဣမေဟိဓမ္မေဟိဤတရားတို့နှင့်သမ္မနာခေတောပြည့်စုံသောဘိက္ခုယဟန်သည်ဒိဋ္ဌေဝဓမ္မေမျက်မှောက်ဘဝ၌ပင်လျင် ဒုက္ခသောမနတပဟုလော ချမ်းသာခြင်းဝမ်းမြောက်ခြင်းများသည်ဖြစ်၍ဝိဟရတိနေရထိုင်ရပါပေ၏ဣတိဤသို့ဘဂဝါတို့ဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း